ပထမမိမိတို့တကယ်တက်တောင်တက်တာအရိယာပုဂ္ဂိုလ်ကိုရွေးလိုက်ပြီးရွေးပြီးတော့ထိုင်နေပြီထိုင်ပြီးတဲ့အခါဓပန်ခန္ဓာကိုယ်လေးပြောင်းပြောင်းထားထားပြီးတော့ဓကမထံကိုရှုတော့မယ်ဆိုတဲ့သူတော်ဘောင်းတိဥစ္စာပထမဦးဇင်းတို့ဒီဓာတ်ကြီး၄ပါးပေါ့ဒဝိဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီး၄ပါးကိုတော့ဥစ္စာပထမမိမိကနားလည်ပြီးဖြစ်ရမယ်အဲလိုနားလည်ပြီးတဲ့အခါ ဒုဒကြီး၄ပါးရဲ့သဘောတရား12မျိုးကိုလည်းမိမိကတော့ချူတင်းပြီးတော့ဒါသိရှိထားရမှာဖြစ်တယ်အဲတော့အဲ့မှာပထဝီဓာတ်တိမာမှုသဘောချမ်းမှုသဘောဒေမှုသဘောပျော့မှုသဘောချောမှုသဘောပေါ့မှုသဘောဟောနောက်တကအာဘောဓာတ်ကိုကြည့်မယ်ဆိုရင်ယိုစီးမှုသဘောဖွဲ့စည်းမှုသဘောနောက်ဒေသောဓာတ်ကိုကြည့်မယ်ဆိုရင် ပူမှုသဘောအေးမှုသဘောနောက်ဝါယောဓာတ်ကိုကြည့်မယ်ဆိုရင်တွန်းမှုသဘောတွန်းကံမှုသဘောထောက်ကံမှုသဘောဆိုပြီးဒီသဘောတရား12မျိုးပေါ့အဲဒီသဘောတရား12မျိုးကိုမိမိကနားလည်မိတဲ့အခါစာအာထုတ်တော့မယ်စာအာထုတ်တော့မယ်ဆိုရင်တော့ဦးဇင်းတို့လွယ်ရာကတော့စာရတာပဲဦးဇင်းတို့ဒီ စပြီးတော့အက္ခရာတွေကိုလေ့လာတဲ့ကလေးငယ်တယောက်အနေနဲ့ဒီသုံးတဲ့အသုံးလုံးမှာကာကြီးကစတာမှန်ပေမဲ့လွယ်တာကဝါလုံးကလွယ်နေတော့ဝါလုံးကပဲစပြီးတော့လေ့လာရသလိုဒီတော့ဓာတ်ကြီး၄ပါးရဲ့သဘောတရားစနစ်မျိုးကိုစပြီးတော့ဒါနှလုံးသွင်းတော်မယ်ဆိုတဲ့သူတော်ကောင်းတယောက်ကလွယ်တဲ့လက္ခဏာကစရတယ်။အဲလွယ်တဲ့လက္ခဏာကတော့ဦးဇင်းတို့ဘာကလွယ်လဲဆိုတော့ရေပုံရပေါ့လေ အများစုမှာတော့ဦးဇင်းတို့တွုံးမှုသဘောလေးကစအထုတ်တဲ့သူတော်ကောင်းအတွက်တော့လွယ်တယ်အကယ်၍မြန်ကိုကဟိုဓကမထံကိုအထုတ်ပြီးတာသူတော်ကောင်းဖြစ်ခဲ့ရင်တော့ဒါဦးဇင်းတို့အစဉ်အတိုင်းပေါ့အစဉ်အတိုင်းဆိုတော့ဥမာဆိုကြပါစို့မာမုကစပြီးအထုတ်မယ်ဆိုလေအထုတ်လို့ရတယ်သို့တော်ဦးဇင်းကဒီမှာတော့လွယ်တဲ့နေရာလေးကစပြီးတော့ယောဂီအတိတ်တွေအနေနဲ့ပဲနှလုံး သွင်းပြီးတော့ဒီခါကြီးဒီကမာကြီးဒီနေရာမှာတော့အစဉ်ကဟိုအားထုတ်ပုံလေးကိုဟောကြားပေးပါအဲ့တော့ဦးဇင်းတို့လွယ်တဲ့နေရာကစမယ်ဆိုတော့ဘာကစမလဲဆိုတော့ဝါရောတက်ကတွန်းကန်မှုသဘောကစပြီးတော့ဒါနှလုံးသွင်းကြရအောင်ဝါရောတက်ကတွန်းကန်မှုသဘောကစပြီးတော့နှလုံးသွင်းတော့မယ်ဆိုရရင်လည်း စရမယ်နေရာမို့မိမိခန္ဓာကိုယ်ကိုမိမိကမိမိခန္ဓာကိုယ်ကိုစိုက်ပြီးတော့ဒီဓာတ်သဘောတရားကိုနှလုံးသွင်းဆင်ခြင်ရမှာဖြစ်တယ်မိမိခန္ဓာကိုယ်ကိုစိုက်ပြီးဓာတ်သဘောတရားကိုနှလုံးသွင်းဆင်ခြင်မဲ့သူတော်ကောင်းတယောက်အနေနဲ့ဝါယောဓာတ်ကတွန်းကန်မှုသဘောတည်းဦးဇင်းတို့ထင်ရှားနိုင်တဲ့နေရာတည်းဦးဇင်းတို့ဒါတော်တော်များများရှိတယ် အဲ့ဒီမှာဦးဇင်းတို့နံပါတ်1တော့ဒီညမှာဦးဇင်းတို့ဥကောင်းရဲ့အလဲပေါ့ဥကောင်းရဲ့အလဲဒီဦးဇင်းတို့ကလေးငယ်များမှာဆိုပို့ပြီးထင်ရှားတယ်ဟိုငယ်လေးကလေးကအသက်ယူပါကြမှာဒါဦးဇင်းတို့ဗမာလိုတော့ငယ်လေးမရှိသေးဘူးပြောတာပေါ့ငယ်လေးမရှိသေးရင်အလဲကောင်းငယ်လေးကလေးကတကားတဲ့အသက်ယူတာကိုလိုက်ပြီးအဲ့မှာဒါလှုပ်ရှားပြီးတော့ဒီဝင်လေထွက်လေကတုံးကံမှုသဘောလေးထင်ရှားတယ်အဲ့ဒါလေးကိုအာယုံယူထားအာယုံထားပြီးကိုကလည်းပဲအဲ့ဒီဥကောင်းရဲ့အလဲလောက်ကလေးကိုအာယုံယူ အာယုံယူထားပြီးတဲ့အခါအသက်ကလေးကိုခက်ပြင်းပြင်းလေးရှူကြည့်ပါ ရှူကြည့်ပါအဲ့တော့အသက်ကလေးကိုခက်ပြင်းပြင်းပေါ့လေရှူသွင်းလိုက်ဝင်လေလေးကိုရှူသွင်းလိုက်ရှူသွင်းရင်တစ်ချိန်ရှူသွင်းလို့မထင်ကြရင်နောက်တစ်ချိန်နောက်တစ်ချိန်ပုံမှန်ပေါ့လေကိုအသက်ရှူတဲ့အတန်းလေးကိုပဲဟိုပြင်းပြင်းလေးရှူကြည့်ပါရှူကြည့်ပြီးဥကောင်းလေကောင်းလေးကိုမိမိကနှလုံးသွင်းထားရင်အဲ့ဒီမှာဝင်လေလေးကအေးဥကောင်းလေကောင်းလေးကိုလာလာပြီးတော့တွန်းနေတာလေးကိုတွေ့လေအဲဆိုရင်တော့အဲ့ဒီဥကောင်းလေကောင်းလေးမှာတွန်းမှုလေးထင်ရှားတယ်ဆိုတဲ့သူတော်ကောင်းက အဲ့တွန်းမှုလေးကိုတခါလေညာထဲမှာထိန်ချပြီဆိုရင်တွန်းနေတွန်းနေတွန်းနေဆိုပြီးဒီလိုလေးရှုနေတာရှုနေရင်ဓာတ်ကမထမ်းရဲ့သဘောကသူ့ကိုနှလုံးသွင်းဆင်ရင်သူကပို့ပြီးတော့ထိန်ချလာတဲ့သဘောရှိတယ်အရှိတရားဖြစ်တဲ့အတွက်အဲ့တော့တွန်းမှုသဘောလေးကိုတခါလေကိုကညာထဲမှာကိုဥကောင်အလေကောင်လေးမှာထိန်ချလို့တွန်းနေတွန်းနေတွန်းနေတွန်းနေလို့ညာလေးနဲ့တောက်လျှောက်ကလေးပွားများတယ်အဲ့လိုပွားများရင်ဥကောင်အလေကောင်လေးကတခါလေတွန်းမှုလေးကတပြေးပြေးထိန်ချလာလိုက်တာ အဲ့သူ့ဘာသူအလိုလိုဥကောင်းလေးတစ်ခုလုံးပေါ့လေအဲ့ဥကောင်းထက်ပိုင်းလေးတစ်ခုလုံးလောက်ကလေးတွန်းနေတဲ့သဘောလေးကိုညံနဲ့သွားတွေးတယ်မတွေးလို့အကလေအကယ်၍မြတ်အဲ့ဥကောင်းအလေကောင်လေးမှာပဲထင်ကြတယ်ဘေးကိုတော့မထင်ကြသေးဘူးဆိုရင်ညံလေးနဲ့ဖြည်းဖြည်းလေးချဲ့ယူရတယ်အဲ့တော့နေရာရွှေ့ယူတာတော့မဟုတ်ဘူးအဲ့တော့နေရာကိုချဲ့ယူတဲ့သဘောပဲအဲ့တော့မူရင်းထင်ရှားတဲ့ဥကောင်းရဲ့အလေကောင်လေးကိုလည်းမလွတ်ရဘူးသူကနေပြီးတော့ဖြည်းဖြည်းချင်းလေးဘေးကိုချဲ့ချဲ့ချဲ့ချဲ့ယူရင်အထက်ပိုင်းဥကောင်းလေးတစ်ခုလုံးမှာတွန်းမှုလေးထင်ရှားလိုက် တွန်းမှုတွေထင်ရှားပြီဆိုရင်တော့မထင်ရှားရင်တော့အဲအလဲကောင်ထင်ရှားတဲ့နေရာလေးမှာပဲပြန်ပြန်ပြီးတော့တွန်းနေတွန်းနေလို့ပွားများရတယ်အဲအချိန်ကာလလေးတော့စိတ်ရှိရှိလေးနဲ့ပြီးပြီးတော့အဲ့ဒါတွန်းနေတွန်းနေလို့ဥကောင်အလဲကောင်လေးကိုပဲပွားများနေတပြင်းပြင်းနဲ့ तू ကထင်ရှားပြီ तू က तू မပြန်ဘူးဆိုကိုကခုနပြောသလိုနည်းနည်းချင်းလေးဖြတ်ယူလာဧရိယာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးမူလတွန်းတဲ့နေရာလေးကိုမလွတ်နဲ့မူလတွန်းတဲ့နေရာလေးကနေပြီးတော့ဖြည်းဖြည်းဧရိယာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးတော့ တခါတကြဦးသိန်းကနေရာချစ်လို့ပြောတော့ယောဂီတွေကနားမလဲတော့ဦးသိန်းကတော့နားလဲလို့အောင်မလို့ဆိုတော့နေချစ်တာလို့ပြောလိုက်တယ်ဟုတ်လားကိုလိုနီလိုနေချစ်တဲ့သဘောလေးပေါ့အဲ့တော့မူလဧရိယာလေးကိုလည်းမလို့ဘူးဘေးကိုလည်းဖြည်းဖြည်းချင်းလေးချဲ့ပြီးတွန်းနေတွန်းနေလို့ရှိရင်အဲ့ဒါဥကောင်းအထက်ပိုင်းလေးတစ်ခုလုံးလေးတွန်းနေတာလေးထင်ရှားလာလိမ့်မယ်ထင်ရှားလာရင်ဘာလို့တော့တပြေးပြေးနဲ့အဲ့ဒါဥကောင်းတစ်ခုလုံးပေါ့အောက်ပိုင်းဥကောင်းလေးကဥကောင်းရဲ့အလေကောင်အောင်ယူထားရင်ဘေးပတ်ဝန်းကျင်ပေါ့အထက်အောက်ရှင်းနောက် ပတ်ဝန်းကျင်ကိုနည်းနည်းလေးကြီးချဲပြီးတော့ဒွန်းနေဒွန်းနေဒွန်းနေနဲ့ပါညံနေကနေပြီးတော့စိတ်ကလေးကနေပွားများတယ်ပွားများရင်အဲဥကောင်းလေးတစ်ခုလုံးမှာတွန်းနေတဲ့သဘောလေးထင်ရှားတယ်အဲတွန်းနေရဆိုတဲ့သဘောလေးကလည်းပဲဦးဇင်းတို့ဟိုအပြင်မှာပေါ့လေလူတစ်ယောက်ကိုလူတစ်ယောက်ကပစ္စည်းတစ်ခုကိုပစ္စည်းတစ်ခုနဲ့တွန်းလိုက်တယ်လို့မျိုးကြီးတော့ညံထဲမှာအဲ့လိုကြီးအာရုံယူလို့တော့မရဘူးတွန်းမှုသဘောလေးတွန်းကန်နေတဲ့သဘောလေးထင်ရှားနေတယ်ဆိုတဲ့ဒီညံထဲမှာ ဉာဏ်နဲ့သိတဲ့အတိမျိုးလေးပဲမျက်စိနဲ့မြင်သလိုလူတယောက်လာတွန်းသလိုတွန်းတာမျိုးထိတော့ကိုကသွားပြီးတော့ဟိုမျောလင့်ထားလို့မရအောင်အဲ့တော့ဉာဏ်လေးနဲ့စဉ်းကျင်ပြီးတော့တွန်းနေတွန်းနေတွန်းနေလို့ရှုနေအဲ့ဖြည်းဖြည်းချင်းအာတဖြည်းဖြည်းတွန်းမှုသဘောလေးထင်ရှားတဲ့နေရာလေးကနေဧရိယာလေးကိုချဲချဲချဲချဲယူလိုက်ဦးကောင်းလေးတစ်ခုလုံးတခါလေးတွန်းမှုလေးထင်ရှားနေခုနဝင်လေးလေးရှူပြီးတော့ပြီးမီလေး ယူသွင်းလိုက်တော့ကတွန်းသွားတဲ့သဘောမျိုးလေးကဥကောင်းတစ်ခုလုံးလေးမှာလာတွန်းနေတဲ့သဘောလေးအဲတချို့ညံလေးနဲ့ထင်ရှားလို့ရှိရင်ဒါကလည်းတိတ်တိတ်တိတ်တိတ်နဲ့တွန်းနေတဲ့သဘောလေးလှုပ်နေတဲ့သဘောလေးကိုညံထဲမှာအဲ့လောက်ထိတွားပြီးတော့တွေ့တယ်မတွေ့လည်းပဲကိစ္စမရှိဘူးအဲညံထဲမှာတွန်းတာလေးကဥကောင်းတစ်ခုလုံးမှာထင်ရှားနေပြီဆိုရင်ဒါလုံလောက်ပြီအဲဒါဆိုတရှိကိုတဆင့်တက်ပြီးခန္ဓာကိုယ်ကိုဖြန့်ပြီးတော့အောက်မှာလေတိုင်းလောက်ထိပေါ့ဒါတွန်းမှုလေးကိုနည်းနည်းလေးဧရိယာလေးချဲ့ယူမူရင်းအဲ့ဒီဥကောင်းအလဲကောင်တွန်းမှုလေးကိုလည်းအာယုံစိုက်တာ အဲ့ရနေပြီးတော့ဖြည်းဖြည်းလေးချေအောက်လေတိုင်းလောက်ကြီးဒီကားလေးချေရှူကြည့်ရှူကြည့်ရင်တကားလေးဥကောင်းတစ်ခုလုံးကောအဲ့လေတိုင်းလေးအထိပါတကားလေးတွန်းမှုလေးကထင်ရှားနေပြီတွန်းနေတွန်းနေလို့ပွားများလို့ထင်ရှားနေပြီဆိုရင်ဧရိယာလေးကိုတကားထက်ချက်ချက်တဲ့အခါကျထပ်ပိုင်းခန္ဓာကိုယ်လေးတစ်ခုလုံးလောက်ဒီလှမ်းပြီးတော့ဖြည်းဖြည်းချင်းချေယူလေတိုင်းလေးကနေအောက်ကိုတပြေးပြေးချင်းချာချာချာချာပြီးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးလောက်ရအောင်ရှူကြည့်တွန်းနေတွန်းနေတွန်းနေတွန်းနေနဲ့ရှူ့ ရွှေရင်အားတကားတဲ့ဟိုဦးကောင်းကနစယူတဲ့ဦးကောင်းအလဲကောင်းကနေဦးကောင်းတကူလုံးကနေပြီးတော့အထက်ပိုင်းခန္ဓာကိုယ်ပေါ့ဒီအကုန်လုံးခန္ဓာကိုယ်တကူလုံးမှာအမှတွန်းတဲ့သဘောလေးတွေ့အဲတွန်းတဲ့သဘောလေးကလည်းပဲခန္ဓာကိုယ်ထဲကိုစိုက်ရှုနေတာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒီအကြောကြာအရေးကြာအသားကြာအယိုးကြာဆိုတာအဲ့မှာညံထဲမှာလို့လို့ရသွားတယ်တီးတန်ရဲ့အကြောကြာကိုလိုက်ရှုအယိုးကြာကိုလိုက်ရှုအရေးကြာကိုလိုက်ရှုနေတယ်ရမလို့ဘူး ဉာဏ်နဲ့တကားတဲ့ကိုယ်ခန္ဓာကိုယ်ကိုစိုက်ရှုနေတာဖြစ်တဲ့အတွက်ကြောင့်ဘယ်နေရာပဲကြည့်လိုက်ကြည့်လိုက်အဲ့အထက်ပိုင်းခန္ဓာကိုယ်လေးအလားဦးကောင်းအလေကောင်းကစခဲ့တာအဲ့အထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးဘယ်နေရာပဲကြည့်လိုက်ကြည့်လိုက်တကားတဲ့တွုံးမှုတွေကထင်ရှားနေအဲ့ကြတော့ခုနအယူကြပဲကြည့်ကြည့်အရေးကြပဲကြည့်ကြည့်တိတိုင်လိုက်မရှုဘဲနဲ့ခန့်ကြည့်လိုက်ကြည့်လိုက်တဲ့နေရာမှာတကားတဲ့တွုံးမှုတွေထင်ရှားနေတယ်ဒါကြောင့်မလို့ဦးဇင်းတို့အကျော်ကြအရေးကြအယူကြဆိုတဲ့ဒီ အသားကြအကြောကြအရည်ကြကိုဉာဏ်တိဟူသောလက်သွင်းပြီးရှုလေဆိုတာအဲ့လိုမျိုးခန္ဓာကိုယ်ကိုစိုက်ပြီးတော့ဉာဏ်လေးနဲ့စင်ကြီးပြီးတော့ဒွန်းနေဒွန်းနေဒွန်းနေလို့ဒီလိုသုံးသပ်နေတဲ့အခါတပြေးပြေးနဲ့ဓမ္မခန္ဓာကိုယ်တစ်ခုလုံးနဲ့မှာတကားတဲ့အဲ့တွုံးမှုတွေကထင်ရှားတယ်ထင်ရှားပြီဆိုရင်ဘာလို့မလို့တကားစဲပြီးတော့ဧရိယာလေးကိုချက်မယ်ဘယ်လိုဧရိယာလေးကိုချက်မလဲ အောက်ပိုင်းခန္ဓာကိုယ်လေးပေါ့လေခါလောက်ကနေပြီးတော့ဒီခါလေးဒူးကောင်းလောက်ဒီပြေးပြေးချင်းလေးချက်သွားချက်သွားတဲ့ခါမှလည်းမူရင်းကိုသိသိထားတဲ့ဥကောင်းအလေကောင်လေးကနေစပြီးပြေးပြေးချင်းသွားအကယ်၍မြတ်သိမထင်ရတော့သူပြန်ပြီးဥကောင်းအလေကောင်လေးကိုပဲပြန်အောင်ယူပြီးတော့တွန်းနေတွန်းနေတွန်းနေနဲ့ရှုကျူလိုကောင်းတစ်ခုလုံးရပြီထဲပိုင်းခန္ဓာကိုယ်တစ်ခုလုံးလည်းရပြီဆိုမှဖြည်းဖြည်းချင်းအရာတခါလေးအောက်ပိုင်းခန္ဓာကိုယ်လေးကိုတခါလေးရှုလိုက်ရဒူးကောင်းလောက်ထိအရင်ရှုကြည့်ရှုကြည့်လို့တွန်းမှုသဘောလေးကနည်းနည်းချင်းနည်းနည်းချင်းအရာရလာပြီ ဒူးကောင်းလောက်ထိတင်ကြပြီးဆိုဟိုးခြေပြားအထိသူကမရဘူးဆိုအလဲကောင်အဲ့ဒီကိုစရှုခဲ့တဲ့ဥကောင်းအလဲကောင်လေးကိုမလွတ်ရဘူးအဲ့မှာပြန်ပြီးတွန်းနေတွန်းနေတွန်းနေနဲ့ရှုနေရင်ကိုကဒီလောက်ပွားများထားပြီးဆိုရင်တော့လွယ်လွယ်ပဲဥကောင်းတစ်ခုလုံးတွန်းမှုလေးတင်ရှားတယ်အဲ့ပြီးတဲ့ပိုင်းခန္ဓာကိုယ်လေးတစ်ခုလုံးတွန်းမှုလေးကဥကောင်းလေကောင်ကနေစခဲ့တာတဲ့ပိုင်းခန္ဓာကိုယ်ဒီအကုန်လုံးတွန်းမှုတင်ရှားတယ်ပြီးပြီးဒူးကောင်းလောက်ထိတင်ရှားတယ်အဲတင်ကြရင်တခါလေအဲ့ကိုခန္ဓာကိုယ်မှာပဲဆက်ဆိုက်ယူလိုက်တာဟိုးခြေများအထိတင်ကြသွားပြီတွန်းတဲ့သဘော အဲ့ဒါကိုတွန်းနေတွန်းနေတွန်းနေနဲ့တစားမမရှူရတယ်ဘလောက်ရှူရမလဲဆိုရင်တော့အဲ့ဒါရိယာပုံဆက်အောင်ရှူရတယ်ဒီမှာဆိုကြပါစို့မိမိတို့ကတရားထိုင်တာအခုလိုပေါ့နိုင်ဝက်လောက်ထိုင်လို့တနားနိုင်ဝက်လုံးတွန်းမှုသဘောကိုဟိုးဘူကောင်းအလဲကနေစပြီးတွန်းနေတွန်းနေတွန်းနေတွန်းနေအတက်ဘူကောင်းတစ်ခုလုံးအလဲတိုင်းရောက်ပြီးတော့ထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးပြီးတော့ အောက်ပိုင်းခန္ဓာကိုယ်ဒူးကောင်းလိုက်ဖြေပြားလောက်တီအောင်တွန်းနေတွန်းနေတွန်းနေအဲ့ခန္ဓာကိုယ်တဲ့ကိုညံတိဥသောလက်သွင်းပြီးရှုတာအဆုံးမှာတော့ခန္ဓာကိုယ်တစ်ခုလုံးဘယ်နေရာပဲကြည်ကြည်တွန်းမှုသဘောထင်ရှားသွားတယ်။အဲထင်ရှားသွားပြီးဆိုတာသွားလည်းပဲတွန်းမှုသဘောယူထိုင်လည်းတွန်းမှုသဘောယူရက်လည်းတွန်းမှုသဘောယူနောက်ဆုံးဒကာကြီးတွေဒကာမကြီးတွေနေ့စဉ်ဘဝအလုံးသွားသွားတဲ့နေရာလေးမှာလည်းဒကာလေးအဲတွန်းမှုတွေချင်းချင်းပြီးတော့သွားနေတွန်းနေတွန်းနေဆိုတာကထင်ရှားနေလိမ့်မယ် နောက်ဆုံးမတ်တရမတ်တရနေတဲ့စိတ်နောက်ဆုံးဘယ်နေရာဖြစ်ဖြစ်အရိယာဘုတ်တိုင်းမှာတုံမှုလေးကိုရှုတုံမှုလေးတင်ကြတယ်ဒါကတော့ဝါယောတက်ကတုံမှုသဘောကိုဥကောင်းတဲ့တင်ကြတဲ့နေရာလေးကစရှုသို့တော်ချို့ချို့ပုံကိုယ်တွေမှာတင်ကြတဲ့နေရာကတော့တဦးနဲ့တဦးမတူညီတတ်ဘူးဒီလိုကဥကောင်းလည်းမှာမရှုတတ်ဘူးဆိုတဲ့ပုံကတော့ဘယ်မှာရှုလို့ရလဲဆိုတော့1 byte မှာလည်းရှုမယ်ဆိုရှုလို့ရတယ် ဝမ်းမိုက်မှာဘလို့ရှုမလဲဆိုရင်တော့တခါလေမိမိကအဲဝမ်းမိုက်ပေါ့လေဝမ်းမိုက်ကလေးကိုအာရုံယူထားယူထားပြီးတော့အသက်ကိုခုနလိုပဲခက်ပြင်းပြင်းလေးရှူကြည့်တာရှူကြည့်ရင်ဝမ်းမိုက်ကလေးကအဲ့မှာတခါလေကိုရင်ထွက်လေလေးတိုးနေတဲ့အတွက်ကြောင့်ဝမ်းမိုက်ကလေးမှာလှုပ်ရှားနေရလေးသွားတွေ့ဖောင်းသွားမယ်ပိန်သွားမယ်ဝမ်းမိုက်ကလေးလှုပ်ရှားနေအဲ့လှုပ်ရှားမှုလေးဒီဝါရောတက်ကခုနတွန်းနေမှုသဘောလေးပဲဝါရောတက်ကတွန်းနေမှုသဘောလေး အဲ့တွန်းနေမှုသဘောလေးကိုအဲ့ one mic ဒီမှာအယုံဆိုင်ပြီးတက်လေးကိုပြင်းပြင်းလေးယူလို့တွန်းနာလေးကိုညနေမှာထင်ရှားပြီဆိုရင်တွန်းနေတွန်းနေတွန်းနေအဲ့ one mic area လေးကိုညနေအလားရင်းရင်းပြီးတော့ပွားများနေရတယ်တွန်းနေတွန်းနေတွန်းနေအဲ့လိုပွားများလို့ချင်းတကားလေးအဲ့ one mic တစ်ခုလုံးမှာတွန်းနေတွန်းနေတွန်းနေလို့ကထင်ရှားနေပြီထင်ရှားနေပြီသူဘာလို့ရတော့ တခါလေအဲ့နေရာလေးကနေမူရင်ထင်ရှားတဲ့နေရာလေးကနေဖြည်းဖြည်းချင်းတခါလေချက်ပြီးတခါလေအထက်ပိုင်းခန္ဓာကိုယ်လေးပေါ့လေအဲတခါလေ1 byte ကနေပြီးတော့လေတိုင်းလောက်ရောက်တဲ့အထိပကုံးလောက်ရောက်တဲ့အထိတခါလေဖြည်းဖြည်းလေး area လေးကိုချက်ပြီးတော့ဒွန်းနေဒွန်းနေဒွန်းနေတောက်လျှောက်ကလေးရှိပါတယ်အဲ့လိုဒွန်းနေဒွန်းနေလို့ရှိရင်ဓာတ်ရဲ့သဘောကတခါလေသူ့ကိုစင်ញင်နှလုံးသွင်းလိုက်တာလေသူကထင်ရှားလာတော့အဲ့ဒီကုနာဝမ်ဘက်ကနေစကလေးတာကုနာပကုံးလောက်လေတိုင်းလောက်ရောက်တဲ့အထိတွုံးမှုလေးထင်ရှားတဲ့ဆိုတခါလေဖြည်းဖြည်းလေး area လေးကိုချက်ယူမူရင်း1 by လေးကိုမလွတ်ဘဲနဲ့ပြေးပြေးချင်း area လေးကိုချက်ယူပဲလို့ချင်းဒါကလည်းဥကောင်းထီအောင်တွန်းမှုလေးကထင်ရှားနေထင်ရှားရတာတွန်းနေတွန်းနေတွန်းနေတွန်းနေဆိုတဲ့ဒီဝါရောတက်ကတွန်းကံမှုသဘောလေးကိုဒါလည်းစင်ကြီးနေရတယ်ပွားများနေရတယ်ပွားများလို့ရပြီဝမ်ဘက်ကနေဟိုဥကောင်းတိုင်အောင်တစ်ပိုင်းခန္ဓာကိုတစ်ခုလုံးတွန်းမှုလေးကထင်ရှားပြီဆိုရင်ခုနကပြောသလိုအောက်ပိုင်းခန္ဓာကိုယ်လေးကိုတခါလေခါလောက်ကနေဟိုဒူးလောက်ထိတစ်ပြက် အာရပြီဆိုမရရင်ပြန်ရှု1 mic ကိုပဲယူ1 mic လေးကနေတွန်းနေတွန်းနေတွန်းနေရှုလို့ရပြီတပိုင်းခန္ဓာကိုတင်ကြပြီဆိုအဲခါကနေဒူကောင်းလောက်တိတပိုင်းဆက်ပြီးတော့ချဲ့ပြီးရှုရပြီဆိုရင်ဟုတ်ခြေပြားတိုင်အောင်ဒူကနေစေပြားတိုင်အောင်လောက်တိဆက်ပြီးတော့အဲ့ဒါမူရင်းရှုထားတဲ့1 mic ကတွန်းမှုသဘောလေးကနေစာပြီးတွန်းနေတွန်းနေတွန်းနေရှုလိုက်တာခန္ဓာကိုယ်တစ်ခုလုံးဉာဏ်ကလည်းခန္ဓာကိုယ်ကိုပဲစိုက်ထားရတာ ခန္ဓာကိုယ်ကိုစိုက်ပြီးဒီတွုံးမှုကိုရှုနေတာဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုယ်မှာတခါလေခြေဆုံးကောင်းဆုံးရှုတတ်သွားပြီဆိုတဲ့သူတော်ကောင်းတယောက်လို့ဘယ်နေရာကိုပဲကြည်လိုက်ကြည်လိုက်အဲ့ဒီတွုံးမှုကထင်ရှားနေတယ်ဘယ်နေရာကိုပဲကြည်လိုက်ကြည်လိုက်တခါလေဝမ်းမကစားတဲ့သူတော်ကောင်းပဲဖြစ်ဖြစ်ဥကောင်းလည်းကစားတဲ့သူတော်ကောင်းပဲဖြစ်ဖြစ်အဲ့ဒီတွုံးမှုတွေကထင်ရှားနေတယ်အဲ့ဒါတွုံးနေတွုံးနေတွုံးနေလို့ရှုလို့ထင်ရှားပြီဆိုရင်အဲ့ဒါ တကားတဲ့ရိယာဘုံ၄ပါးထိုင်တဲ့နေရာမှာလည်းတုံမှုတွေကိုတွန်းနေတွန်းနေရှုသွားတဲ့အခါမှာလည်းတုံမှုတွေကိုညနေရှုရှုဆောင်ပြီးတော့တွန်းနေတွန်းနေခန္ဓာကိုယ်တစ်ခုလုံးခြေဆုံးကောင်းဆုံးရှုနောက်ဆုံးလျောင်းဆက်ပြီးတော့အနာယူတဲ့အချိန်လေးမှာတော့မှပဲအဲ့တွန်းမှုသဘောလေးကိုခြေဆုံးကောင်းဆုံးတကားတဲ့လေးနှလုံးသွင်းပြီးတွန်းနေတွန်းနေတွန်းနေနဲ့ရှုနေရိယာဘုံလေးဆက်အောင်ရှုနေတော့မကြခင်မှာပဲဒီတတ်ဒီမိမိအတွက်တော့မခက်ခဲတော့ဘူးလွယ်ကူသွားပြီ အဲ့လိုလွယ်ကူပြီဆိုတဲ့သူတော်ကောင်းတယောက်အတွက်တော့နောက်တစ်လုံးကိုတောင်းရှူရမှာပေါ့သို့တော့ဒီညမှာဦးသိန်းကူပြောတဲ့နှစ်ချက်ပေါ့ဟိုကောင်းလေကောင်းရဲ့ဝမ်းပိုက်ရဲ့သို့တော့တချို့တချို့ယောဂီတွေမှာတော့ခုနဒီနာသီဝါလေးမှာလည်းပဲဝင်နေထွက်လေကိုမှတ်ခြင်းနဲ့တချို့ကအတိတ်ကပါရမီအကြောင်းကောင်းခဲ့တာလည်းပါကောင်းပါမယ်နာသီဝါလောက်ပြီးမှသွားပြီးတော့တုံးမှုလေးကထင်ရှားတာမျိုးရှိတယ်အထက်နှုတ်ကနာလေးသို့မဟုတ်လည်းနာသီဝါလေးမှာလည်းအဲတုံးနေတဲ့သဘောလေးသွားပြီးထင်ရှားတတ်တယ်ထင်ရှားရင်တော့လည်းအဲ့ဒီကနေစပြီးတော့ ဒါမှတ်လို့ရတယ်သို့တော်ဦးဇင်းတို့ကစတာကိုတော့အဲ့ကနေတော့တိတ်ပြီးတော့အာမပေးခြင်းအာမပေးခြင်းကိုဆိုတာကအကယ်၍အာနာမနကိုရှုပြီးသားသူတော်ကောင်းဖြစ်ခဲ့ရင်ကိစ္စမရှိပြီအာနာမနကိုမရှုသေးဘဲနဲ့ဓကမထံကိုစရှုတဲ့သူတော်ကောင်းဖြစ်ခဲ့ရင်နောက်အာနာမနပြန်ရှုခြင်းရှုဖို့ခက်ပြီးတော့နာဒီဘကိုအောင်ဆိုင်တာနဲ့တွန်းလာပဲတင်ချပြီးတော့ဝင်လေထွက်လေကိုမသိဖြစ်တတ်တဲ့အတွက်ကြောင့်အဲ့ဒါကတော့အကယ်၍ဒီဥကောင်းအလယ်နဲ့ဝမ်းပိုက်မှာတင်ချတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့နာဒီဝကတွန်းကန်မှုကိုတော့နှလုံးမသွင်းပဲနဲ့ထားလိုက်တယ်ပဲဒါတင့်တော်ပါတယ် အဲ့လိုပုံစံမျိုးလေးနဲ့မိမိကတွုံးမှုတစ်လုံးကိုအရင်လို့ရှုရတယ်ရပြီဆိုရင်နောက်တစ်လုံးပြောင်းပေါ့အဲ့ဒီနောက်တစ်လုံးကိုဦးဇင်းတို့ဒါနောက်အပတ်မှာလေဆက်ပြီးတော့ဒါသင်ကြားကြတာပေါ့အခုတော့အဲ့ဒီတွုံးမှုတစ်လုံးလေးကိုစားရှိတော့လေနှလုံးသွင်းပြီးတော့သင်ကျင်လိုက်ကြအောင်ဆို မှာပဲနားကြအောင်ဆို